သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တပေါင်းလဆန်း6ရက်2022ခုနှစ်မလ9ရက်တနင်္လာနေ့၌အွန်လိုင်းမှဟောကြားအပ်သောပအိမလုံးချင်သူတေမယကုမာရအကြောင်းအပိုင်း၅တရားဒေသနာတော် ဆောင်းပါတဲ့ဟင်းရွက်ကိုစားသုံးနေလို့အာရတမရဘူးလို့ဆိုရပြီမဲ့လို့သူတဲ့အရေးကြီးတဲ့စိတ်တော့ကမရောက်ချမ်းသာသာသာတယောက်တည်းအေးချမ်းစွာနေထိုင်ခြင်းကြောင့်အသားရည်စုပြေကောင်းမွန်တဲ့အကြောင်း တေတေမိယကုမာရယသိလေးကခမည်းတော်မင်းတရားကြီးအားရှင်းလင်းပြောကြားတာဖြစ်တယ်ပေါ့အဲ့ဒီနောက်မှာတော့ကာတိမင်းကြီးဟာတကူရဲအကြံနဲ့မင်းကမင်းသားပစ္စည်းတွေကအကုန်လုံးသယ်ဆောင်လာပြီးတော့ တေမိယကုမာရကိုတောထဲမှာပဲဖိတ်သိမ့်သွန်းပြီးမင်းမြောက်ပြီးနေပြီးတိုင်းတော်ပြည်တော့ပြန်ခေါ်ဖို့ကြိုးစားလာခဲ့ပါတယ်အဲ့ဒီမှာတေမိယကုမာရရဲ့စိတ်နေဆန္ဒစိတ်ဆန္ဒလောကတိပိသားဖြစ်တော်လဲထပ်ပြီးတော့နာချ ဖြောင်းပြပေးပြန်ဟထာနိကံရထာနိကံအတိပတ္တိသဝမိနောနိဝေဒနာနိရမဏိဟံဗုဒ္ဓတရာမိတိသာသာတော်စင်တတ်တေယထာတတ်တေမြင်တတ်တေခြံဝတ္တသာစင်ထားတဲ့ခြေလင်းစစ်တတ်တေလှပဆန်းကျဲတဲ့နန်းတော်တွေအဆောက်အဦကြီးတွေကို အာကုန်တော့ပိုင်ပေးမယ်အိဋ္ဌကာရမိတေတံမိသဗ္ဗလင်္ကာရဘူတိတာအဝတ္တံစာပြည့်ပြည့်စုံစုံနဲ့ဆင်ထားတဲ့မောင်မမိတ်တာအချမ်းရံတွေကိုလည်းငါပေးမယ်တာဗုဒ္ဓပฏิပစ္စတုတောနောရသာဘဝေတတိသာသာအလုံးကိုတိုင်းတော်ပြည်တော်ပြန်ပြီးတော့ စီမံခန့်ခွဲပြီးမင်းလုပ်ပါလို့သွေးဆောင်ဖြာရောက်နေဒါရမကဘူးစိတ်ပါလာမလားထင်ပြီးတော့ကုသလနစ္စကိတတသိခိတာသာရုဒိဋ္ဌိယောကာမိတံရမယိတန္တိကိဉ္အရင်ကြီးဂရိတတိအဆိုကအမတန်ကြွန့်ကျင်ကြတဲ့ကာကြိတဲ့မလေးတွေ ငါသားကိုနန်းတော်ရောက်တဲ့အခါဖြေပြောကြလိမ့်မယ်တောထဲမှာ ပြည့်စရာကြီးမလုပ်ပါလဲတိုင်းတော်ပြည်တော်ကိုပြန်ကြရအောင်ပါဒါရမကဟုပတိရာစုဟိတေကိညာအာနိယတံအလင်္ကတာတိုင်းကြပြည်ချမိတ်ဆွေဖြစ်တဲ့မင်းတွေကလည်းပဲ သူတို့သမီးကညာတွေကိုအစဉ်တစားဆင်ပြီးတော့ငါသားစီလက်ဆောင်ပဏာဆက်ကြလိုက်မယ်တာသူပုတ်တိစနစ်တော်နာအထပစ္စာပပိစိတ်တိဘယင်လုံးတယ်ဆိုတာအိမ်တော်ဘက်တိအများကြီးပြက်ပြက်မင်းတွေကတိုင်းကြပြည်ကြမင်းတွေကလာရောက်ပြီးတော့ မိဖြစ်ဆွေဖြစ်ဟိုဆက်တကြတဲ့အခါမှာသမီးကညာဆက်တတဲ့အခါမှာသာသမီးတွေများစွာမွေးဖွားပြီးတော့မှအသက်ကြီးတော့ရှစ်သေးဝတ်တာပေါ့ခုကငဲနေသေးတာပဲရှုဝါစဒေရောစာတိပထမပတ္တိကောတုတုငါသားဟာခုမှပထမအရွယ်ပဲရှိသေးတယ် လူပြိုတဲ့ငယ်ရွယ်ပဲငယ်ရွယ်တဲ့အချိန်မှရှိပါသေးတယ်။ဒါကြောင့်ရိဇံကာရိဟိဗဒ္ဒံတေငါသားဤဘယင်အရင်လောက်ပါအောင်ကိဉ္ရိညိကရိတတိတော်ထဲမှာဘာအကျိုးရှိမှာတော့လို့ဖိရင်ကြီးကတေမိယကုမာရယသိလေးကိုမင်းလှုပ်ဖို့ရဖြားအောင်သွေးဆောင်ပြီးတော့နာချတယ် အဲ့လိုနားချတဲ့အခါကျတော့တေတေမြကုမာရရှစ်သိလေးကဖခမည်းတော်ကြီးကိုပြန်ပြီးတော့တရားဟောတယ်ယူဝစရိမြမစရိယံမြမစာရိယူဝတိရတယ်။ဟိုခမည်းတော်မင်းကြီးဉာဏ်တော်အကျင့်ကျင့်တယ် ရသေးသူတော်စင်ဘဝမှာနေပြီးတော့မြတ်သောအကျင့်ကို ကျင့်တယ်ဆိုတာနုပြုငယ်ရွယ်တဲ့အချိန်မှာ ကြည့်ရတယ်တဲ့မြတ်သောမြတ်သောအကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်ဟာလည်းပဲငယ်ရွယ်သူပဲဖြစ်တဲ့နေမို့အသက်ကြီးမှဆိုလို့ရှိရင် ကိုယ့်ခြေကိုယ့်လက်ကိုယ်စကားနားထောင်မှမဟုတ်ဘူးဒါကြောင့်မို့ သူတော်စင်ဘောကကူးပြောက်မဲ့ဆိုရင်ငရေစင်ကပဲကူးပြောက်နေတယ်ရသောကျင့်ကျင့်တဲ့ပုဂ္ဂိုလ်တိုင်းဟာလည်းငယ်ပဲသူပဲဖြစ်တဲ့နေတေရတဟိပပ္ပစ္စဣတံဣတိဟိဝဏိတံငယ်ငယ်ရွယ်ရွယ်နဲ့ရသေဟံပြုတာကိုပဲတကယ်ပညာရှိသူတော်ကောင်းတွေကချီးမွမ်းတာပါတဲ့။အိုမင်းမစွမ်းဖြစ်မှရသေဟံပြုတာဟာ ကိုချေကိုလက်တောင်မသိနိုင်တော့အသုံးမွေပါဘူးရှုဝစရိဗြဟ္မစရိယံဗြဟ္မစာရိယူဝတိယဒီစကားကိုနှစ်ခါထပ်ပြီးတော့တေမယကုမာရယသိလေးကပြောငယ်ရွယ်သူဟာမြတ်သောအကျင့်ကိုကျင့်ရမှာဖြစ်တယ်မြတ်သောအကျင့်ကိုကျင့်တဲ့သူကလည်းပဲငယ်ရွယ်သူပဲဖြစ်ရမယ် ဓမ္မစရိယံစရိတ်တာမိနာဟံရိစေနမတ္ထိကောဒါကြောင့်မို့သားတော်ဟာငယ်ရွယ်တုန်းပဲရတော်ကျင့်ကိုကျင့်ကျင့်ပါတော့မယ်ကျင့်ပြရစီပါမင်းအဖြစ်ဖြင့်လုံးဝအလုပ်မရှိပါဘူးမင်းမလုပ်ချင်ပါဘူးလို့တိုက်ရိုက်ညှင်းဆိုပြီးတဲ့အခါမှာပတ္တမိဝောဟံတေရံအမတ္တတဝဋ္ဌတရံ ကိစ္စလတ္တံပိယံဗုဒ္ဓံအပတ္တဝါစရမတံငယ်ရွယ်တဲ့အချိန်မှာပဲမြတ်သောအကျင့်ကျင့်သင်ပုံနဲ့ပတ်သက်ပြီးတော့တိမယကုမာရကဘုရင်ကြီးသဘောပေါက်အောင်ပြောပြတယ်သူဟာတဲ့သားငယ်လေးတွေမိမိဖေဖေခေါ်တဲ့ခါစကလေးလေးတွေပြင်ပပန်းပန်းအရွယ်လေးရောက်လာအောင်မွေးကျွေးပွေးထားတဲ့ ကလေးတွေဟာအသက်အရွယ်ကြီးသည့်ထိအောင်မနေရပဲနဲ့သိဆုံးသွားတာတွေကိုတွေ့ဘူးတယ်သူငယ်လေးတွေဟာမအိုခင်ကသိကုန်ကြတယ်ကလေးရွယ်နုနယ်တဲ့အချိန်မှာပဲအသက်ဆုံးရှုံးသွားတာတွေကိုသူတွေ့ရတယ်ထို့တူပဲပတ္တမိဝေါဟတရိန်ကုမာရိန်စာရုတ္တနာ တဝဝန္တကလိရံဝပလောက်ခံစီဝိတက်ခရာ။အိုးမင်္ဂလေးတွေဆိုလို့ရှိရင်လှလှပပနှုတ်ပြတဲ့ကြေရွယ်တဲ့အရွယ်လေးတွေကိုသူတို့ဘဝဟာအမှန်တမ်းမြစ်စုကလေးလိုနှုတ်နေနေတဲ့အရင်လေးမှာပဲသိမင်းရဲ့ဝါမျိုးချင်းကိုခံသွားရတာလေရှိပါတယ်တဲ့။ငယ်ရွယ်ချင်းမှာသိကြတာတွေရှိတယ် တေရပိမိယန္တိနရာစအထနာရိယောတထကောဝိတတိပောသောတေဟရမိတိစီဝိတိလောကမှာငယ်တဲ့လူတွေသိတာပဲငယ်တဲ့အမျိုးသားပဲဖြစ်ဖြစ်မျိုးသမီးပဲဖြစ်ဖြစ်ငယ်ရွယ်သူတွေကသိကြတာပဲတဲ့ဒါကြောင့်မို့လို့ ငါငယ်သေးတယ်ဆိုပြီးတော့အသက်ဇီဝိတပေါ်မှာအထင်မရောက်ဖို့အသက်ဇီဝိတပေါ်မှာအထင်မသေးဖို့အရေးကြီးပါတယ်အသက်ဇီဝိတဆိုတာအချိန်ပြေးသေးနိုင်တယ်ငါငယ်သေးတယ်ဆိုပြီးတော့သူ့ကို မှတ်တမဲ့မနေသင့်ဘူးငယ်တဲ့အချိန်မှလည်းပဲသိနိုင်တယ်ယတရတ္တယဝိဝတ္တာတိအာယုအပတ္တရတိရတယ်မိခင်ရဲ့ဝမ်းထဲမှာသရေတည်တဲ့အချိန်ကနေစပြီးတော့တနေ့ပြီးတနေ့အသက်ဆိုတာတိုးလာတာလားရှိတယ်ရှည်သွားတာမရှိပါဘူးတရေရက်ကစတွက်လိုက်လို့ရှင်ဟုတ်တာပဲလူတွေဟာမိခင်ဝမ်းထဲက တရေတည်တဲ့အချိန်ကနေစပြီးတော့အဆုတ်သာရှိတယ်အတိုးမှမရှိတာနော်အဲ့ဒါအတိုးလာတာပဲရှိတယ်လေပို့ပြီးတော့ရှည်သွားတာမရှိဘူးတဲ့အဘောရကံဝမစ္ဆာနာကိဏုကောမာရကံတဟိရှည်တဲ့ကရှည်နေငါးတွေလိုပဲရှည်ဟာတဖြည်းဖြည်းခန်းသွားတဲ့အခါမှာရှည်ကုံသွားတဲ့အခါမှာ ငါးတွေဟာဒုက္ခရောက်ကြသလိုငယ်သေးတယ်ဆိုပြီးတော့ကိုယ့်ကိုယ်အထင်ရောက်နေလို့အကျိုးမရှိဘူးအချိန်မီသိနိုင်ပါတယ်လို့တေမယကုမာရယသိလေးကတရားဟောတယ်ပြီးတဲ့အခါမှာဘာပြောတော့ဆိုနေသမပ္ပဟတောလောကောနေစင်စပရိဝါရိတောအမောကတုဝဇန္တိတု ကိမ္မံရိစေပိသိဉ္စတိခမည်းတော်မင်းကြီးကိုမေးခွန်းထုတ်လိုက်တယ်လောကကြီးဟာအမျက်မပြတ်လွှမ်းမိုးထားတာခံနေရတယ်အမြဲမပြတ်ဝန်းရံထားတာကိုခံနေရတယ်အကျိုးမဲ့ကုံဆုံးနေကြတယ်နော်အနှစ်သာရမရှိဘဲနဲ့ အလုံးဟာကုံဆုံးနေကြတယ်အလားတကုံဆုံးနေကြတယ်ဒီလိုအခြေအနေမျိုးမှာသားတော်ကိုဘာကြောင့်မင်းမြောက်ချင်ရတာလဲဒီလိုပြောလိုက်တဲ့အခါကျတော့ကာတိမင်းကြီးကနားမလဲတော့ငါသားခေနမပ္ပတော်လောကောလောကကြီးကို လွှမ်းခြုံထားတယ်ဆိုတာဘသူကလွှမ်းခြုံထားတာလဲဘသူကလွှမ်းအုပ်ထားတာလဲကေနသပရိဝါရီတောဘယ်အရာတွေကဝန်းရံထားတာလဲကာယောအမောကကိစ္ဆန္တိအချင်းဒီရွှေတရားကုံဆုံးနေတာတွေကဘာတွေတုံးတမေအခါဤပုတ်စီတော်ပြောစမ်းပါသူဆိုလိုက်တဲ့ပဟေလီစကားလို့ခါပြောနားမလဲတော့ ရင်ကြီးကမေးတယ်တေမယကုမာရဖြေလိုက်တယ်မစ္ဆုနာဘတ်တော်လောကောလောကကြီးကိုလွှမ်းမိုးနေလွှမ်းမိုးထားတာကတော့တခြားမဟုတ်ပါဘူးတဲ့သိခြင်းတရားပဲတဲ့သိခြင်းတရားဟာလောကကြီးကိုလွှမ်းမိုးချုပ်ချယ်ထားတယ်စရာယပြိဝါရီတော်အိုခြင်းတရားကဝန်းရနေပါတယ်ရတ္တယောအမောကကိစ္ဆန္တိ နေ့တွေညတွေဟာအလဟတကုံဆုံးနေကြပါတယ်ဟုတ်တယ်လေတနေ့ပြီးတနေ့သူတို့ကုန်းတာဘာမှမလုပ်လဲကုန်းတယ်လုပ်လဲကုန်းတယ်ချိန်ဆိုတာကုန်းသွားတာပဲတနေ့တနေ့အချိန်တွေကကုန်းနေတာပဲလို့ဆိုလို့အေဝံသနာဟိခတိယထီတော်ကိုစဉ်းစားပြီးတော့နားလဲပါလို့တေမိယကုမာရဖြေးပေးပြီးတော့လောကတဘာဝနဲ့လူတွေရဲ့အသက်တဖြည်းဖြည်း တနေ့ပြီးတနေ့တိုးနေတဲ့အကြောင်းကိုရှင်းပြတယ်ယထာပိတန္တေဝိတတိယံယရိဥပဝိယတိအပကံဟောတိဝေတပံဧဝံမစ္ဆာနာဇေဝိတံရကံရက်တဲ့အခါမှာအတိုင်းချီအဖောက်ချီဆိုတာရှိတယ်ရကံတစ်ချိန်ခတ်လိုက်တာနဲ့ဒီအတိုင်းချီအရှိဟာတိုးတိုးသွားတယ် ရခန်းတစ်ခါခတ်လိုက်တိုးသွားလိုက်တစ်ခါခတ်လိုက်တိုးသွားလိုက်နောက်ဆုံးကျတော့ပြီးသွားတာပဲလေရှေ့ကိုတစ်ခါခတ်တိုင်းဒီကအတိုင်းချီကတိုးတိုးသွားတာအရာလိုက်ထားတဲ့အတိုင်းချီအဲ့တော့ရေကန်းကတ်တာကိုသွားကြည့်မယ်ဆိုရင်တဖြည်းဖြည်းအဲ့ဒီချီကတိုးသွားတာပဲရှိတယ်အဲ့ဒါကြောင့်မို့လို့ ယထာပိတန္တေဝီတတိယံယတိပယံယတိဥပဝီယတိရှက်လိုက်တိုင်းရက်လိုက်တိုင်းရှက်ကန်းခတ်တဲ့အခါမှာတိုင်းချီတွေကတိုးတိုးသွားတယ်အပကံဟောတိဝိတ္တဗံရက်ဖို့ရနဲနေသွားတယ်ပေါ့နော်အချက်ပေါင်းဘလောက်ခတ်ပြီးသွားလို့ရှိရင်အထက်တစ်ခုကပြတ်သွားတာ။အိုးအဲ့ဒါကြောင့်မို့အတိုင်းအတာတစ်ခုကြောင့်ဒီဂါထာလေးကို အိုးမန္တလေးဆရာတော်ကြီးကကြပြာစီပြီးတော့မကရိဝလင်္ကာထဲမှာရေးထားတာရှိတယ်လေရက်ကန်းချီမျိုးတိုး၍ရှေ့ကိုရက်တိုင်းတိုးသောဆိုတာတရားဒီဟာကိုရေးထားတာပဲနော်ရက်ကန်းချီမျိုးတိုး၍ရှေ့ကိုရှေ့ကိုရက်တိုင်းတိုးသောရက်ကန်းရက်လက်တိုင်းရက်လက်တိုင်းဟာတိုင်းချီရတိုးသွားတာပဲ အထက်တစ်ခုပြီးဖို့ရတစ်ချက်ခတ်လိုက်တစ်ချက်တိုးသွားလိုက်တစ်ချက်ခတ်လိုက်တစ်ချက်တိုးသွားလိုက်အဲ့ဒါလိုပဲလူဘဝဟာစလာတဲ့ကစားပြီးတော့တဖြည်းဖြည်းကုံဆုံးတဲ့ဘက်ကိုနီးလာတာအဲ့ဒါကိုဘယ်သူရေးထားတယ်တော့မသိပါဘူးနော်ဒီလိုတန်ဝေကလင်္ကာမျိုးပေါ့ဟုတ်ရှင်းသူတော့မသိဘူး တနေ့ကွယ်သေနေတို့တခါကူမသေးဘူးမထင်လိုက်ပါနဲ့နေကွယ်တာအကြိမ်များလင်လားသေနေရော တခါသွားရလိမ့်မယ်တားမရဘူးဆိုတာဟုတ်တယ်တော်မမနေဝင်နာတို့နေထွက်တယ်မလေးလူတွေကတော့ sunset beauty ဆိုသွားကြည့်နေလိုက်သေးတာနေတခါဝင်တော့တာကိုယ်အသက်တူတော့တာဟိုသတိမထားမိဘူးနေလှတယ်ဆိုပြီးသွားကြည့်နေတကယ်ကတော့တန်ဝေရယူမယ်ဆိုရင်တော့ ဆန်းဘယ်နှခါဆက်လိုက်တာတော့နော်ဆန်းဆက် beauty ကိုဘယ်နှခါကြည့်ရမှာတော့ကြည့်လိုက်လို့ရှင်တနေ့တနေ့ဆိုအသက်ကတိုးသွားတဲ့သဘောပဲနော်ဒီနေ့နေဝနာကြည့်လိုက်နေပြင်ကနေဝနာကြည့်လိုက်ခဏတဲ့နေပြင်ကတိုးသွားပြီနေပြင်ကတဲ့တစ်ဘက်ခါတိုးသွားပြီအဲ့ဒီတန်ဝေကန်းနဲ့ပဲကြည့်တယ်နဲ့အဲ့ဒါလို့မဟုတ်ဘဲနဲ့ sunset beauty လှလိုက်တာဆိုပြီးတော့သွားချိမနေနော်နေဝနာအဲ့ဒါကို တရုပ်ဖော်ထားတဲ့ခပြလေးပဲဘသူရေးတဲ့တော့မသိဘူးတနေ့ကွယ်သေးနေသူတခါကူမသေးဘူးမထင်လိုက်ပါနဲ့နေကွယ်တာအကြိမ်များလင်လားသေနေရောတခါသွားရလိမ့်မယ်ဒါမရဘူးဆိုတာဒါလူဘောသေယဖို့တာအခုလည်းဒီကရက်ကန်းနဲ့သေယဖို့တာရက်ကန်းရက်ကန်းချီမျိုးတိုး၍ရှေ့ကိုရက်တိုင်းတို့သို့ယထာဝိတန္တိဝိတတိယံယတိဥပဝိယတိ အပကံဟောတိဝေတပံနောက်ထပ်ရက်ဖို့ကတိုးတိုးသွားတယ်တစ်ချက်ခတ်လိုက်ရင်နောက်ထပ်တိုးသွားပြန်ပြီတစ်ချက်ခတ်လိုက်ရင်နောက်ထပ်တိုးသွားပြန်ပြီဥပမာအချက်1000ခါရမယ်ဆိုရင်တစ်ချက်ကပြီးရင်1000ရော့သွားပြီလေ1000က1000မပြည့်တော့အချက်တရားခတ်မယ်ဆိုလို့ရှိရင်69ချက်ပဲကျန်တော့တယ်နောက်တစ်ခါထပ်ခတ်လိုက်လို့ရှိရင်68ချက်ပဲကျန်တော့ဒီလိုသဘောပြောတာနော် ရက်ခန်းချီမျိုးတိုး၍ရှေ့ကိုရက်တိုင်လူဘွားအတိုက်မှာပဲတဲ့တဖြည်းဖြည်းတိုးလာပြီလို့ယထာဝါရိဝဟောပူရောခိစ္ဆန်နုပနိဝတ္တတိနုပတိဝတ္တတိဧဝမာယုမနုဿာနံခိစ္ဆန်နုပတိဝတ္တတိမြေကြီးတွေဟာဘလောက်ပဲပြည့်ရှံပြီးတော့စီးသွားစီးသွား မျက်ရည်တွေဟာစီးဆင်းနေတာဘယ်တော့မှနောက်ပြန်စီးတယ်လို့မရှိဘူးရှေ့ပဲစီးနေတာပင်လယ်ဘက်ကိုစီးသွားတာနေရန်ကိုမျက်စီးသွားတယ်ဒါကြောင့်မို့လို့လူတွေရဲ့အသက်ဟာလည်းပဲအဲ့တိုင်းပဲတဲ့သိချင်းဘက်ကိုစီးသွားနေတာလို့ဒီသဘောဝတရားတွေဟာရှိနေတော့လည်းပဲမြင်ခဲ့တယ်ပေါ့နော်ဒါကိုပြပြီးတော့တေမယကုမာရကတရားဟောလိုက်တဲ့အခါနာရင်နာရင်နဲ့ ကာတိမင်းကြီးကလည်းခေါင်းထဲမှာတရားရောက်သွားတဲ့အခါကျတော့ငါလည်းအိမ်နေပြီးတော့မင်းလုံးနေလို့ဘာအကျိုးရှိမှလဲနော်ဆိုပြီးတော့လောကကြီးဘဝကိုညှိွေလာဒါကိုနားတော့ရင်ဘဝကိုညှိွေလာသိရမယ်ဆိုတာဟိုသိလာတဲ့အခါကျတော့ညှိွေလာပြီးတော့ယသိဝချင်လာတယ်ပေါ့နော်အာကြလာပြီနာဟန္တာဝပုဏ္ဏ လက်ကရံကမိတာမိဣတိဝပပိစိတ်တာမိခမည်းတော်လည်းနန်းတော်ကိုမပြန်တော့ပါဘူးဒီမှာပဲယသိဝပါတော့မယ်အကယ်၍ငါသားဒီနန်းတော်ကိုပြန်မယ်ဆိုရင်လည်းပဲထိပြူပေးပါမယ်လို့နောက်ဆုံးကြိုးစားတဲ့အနေနဲ့တရားနာပြီးတဲ့နောက်တော့ထပ်ပြီးတော့ဖြားယောင်သွေးဆောင်ပြန်တဲ့ဘုရင်ကြီးက ခုနတိုင်းပါပဲစစ်တပ်အချမ်းရံနေတို့လှပတဲ့နန်းဆောင်နေတို့ဒီမောင်မမိတ်တန်အချမ်းရံနေတို့အဆိုကကြွန့်ကျင်ကြတဲ့ကာရှိတဲ့မတွေတို့အဲ့ဒါတွေနဲ့ဖြောပြပေးမယ်တော်တယ်မှာဘာလို့ဆရာလဲမင်းဆိုရာဇာတွေကဖြိဖက်မင်းတွေကနေပြီးတော့သမီးကညာတွေဆက်သားလာလိမ့်မယ်အဲ့ဒီသမီးကညာတွေနဲ့ပေါင်းဖက်ပြီးတော့ သာသမီတွေထွန်းကားတဲ့အခါမှာအခုလိုယသိဝတ္ထပေါ့ခုချိန်ကအလွန်ပဲငဲနေသေးတယ်အရင်မင်းပြုတ်လိုက်ပါအောင်ဘာဖြစ်လို့တောထဲမှာနေကျင်တာတော့ဆိုပြီးတော့ထပ်ပြီးတော့ပြောလိုက်တဲ့စကားထဲမှာကုဋ္ဌကာရင်စကောတင်စဝဟနာနိပလာနိစနိဝေဒနာနိရမဏိအဟံဗုဒ္ဓတရမိတိသားတော်အတွက်အလုံးပေးမယ်နော် စပါးကြည်ကြတွေပေးမယ်ချွေတိုင်းငွေတိုင်းတွေပေးမယ်စီစရာဆင်းဆင်းမြင်းရင်ရထားတွေစစ်တီဘိုးပါတွေလှပတဲ့နန်းဆောင်တွေအကုန်လုံးစီမံပေးမယ်ခေါမန္တလပရိပြုလောဓာတိတန်ကပုရခတောရေဇံကာရိဟိပတန္တိကိဉ္ရိညေကရိတတိခောမန္တလပရိပြုဟောဓာတိတန်ကပုရခတောဆို မင်းဆိုရာစာတွေဟာဒီလှပတဲ့ရာဇကညာတွေရဲ့အလဲကောင်းမှာသူတို့ဟာ ပြင်းစရာမရှိအောင်နော်ဒီမှာခောမန္တလပြိပြူလောလို့သုံးထားတာလှပတဲ့ရာဇကညာတွေရဲ့ဝန်းရံပြီးတော့ဝန်တန်းတွေပြုစုယူရမဲ့ပုံကိုယ်တွေခြံရံလေးနေပြီးတော့ မင်းစည်းစိမ်ကိုခံစားပါတော်ထဲမှာမလုပ်မလဲဒါနောက်ဆုံးအနေနဲ့ဒီလိုထပ်ပြီးတော့ပြောပြန်တယ်ပြောတဲ့အခါကျတော့ဖះလောင်းကမင်းစည်းစိမ်ကိုသူ့တေမိယကုမာရကမင်းစည်းစိမ်ကိုသူမလိုချင်တဲ့အကြောင်းထပ်ပြီးတော့ဘုရင်ကြီးကိုရှင်းပြတယ်ကိန်းတနေနယံခိယေထကိန်းပရိယာယပရိတတိ သူပြောတဲ့စကားလေးကအမတမ်းအရှင်းတယ်ပစ္စည်းဥစ္စာဆိုတာကုံနာပဲလေဒီနေ့အဲ့ဒီကုံခန်းသွားမဲ့ပစ္စည်းဥစ္စာဘာလို့ဖို့လဲမကုံနာဆိုရင်ယူကောင်းယူမဲ့ပေါ့ပိုက်ဆံဆိုတာသုံးရင်ကုံနာပဲအဲ့သုံးလို့ကုံမဲ့ပိုက်ဆံမလိုချင်ဘူးတဲ့သုံးလို့မကုံရင်တော့လေကောင်းတယ်ပေါ့သူပြောလိုက်ပုံကရန်ကိန်းတနေနာရန်ခီရေးထားတယ် ကုံသွားမဲ့ငွေကြေးပစ္စည်းဥစ္စာတွေဘာလို့ဖို့လဲတဲ့ကိမ္ပရိယာယပရိတတိအိမ်တော်ဘက်ဆိုတာလဲသိမှာပဲတဲ့သိမဲ့အိမ်တော်ဘက်ကိုဘာလို့အိမ်တော်ပြုတော့မှာတော့သိမဲ့ဟာဘာလို့အိမ်တော်ပြုမှာတော့သူစဉ်းစားပုံလေးရရှင်းရှင်းလေးရနော်သိမဲ့အိမ်တော်ဘက်ကိုအိမ်တော်မပြုချင်ဘူးတဲ့မသိမဲ့ဟာရှိမှမရှိတာနော်ကိမ္ပရိယာယကရိတတိပရိတတိ သေမဲ့အိမ်နောက်ဘက်ဘာအကျိုးရှိမှာလဲကိယုပနိနစိနေနအိုရမဲ့နုပြုတ်မှုဘာအသုံးဝင်မှာလဲအဲအခုနုပြုတ်နေတာအလကားပဲတော့ကြအိုးမှာပဲဆိုလိုတာနော်အာဒီပစ္စည်းတွေအလကားပဲခဏနေကုန်မှာပဲဒီအိမ်နောက်ဘက်ကလည်းမကြခင်သေးမှာပဲနော်အခုလိုနုပြုတ်ပြီးတော့ငယ်ရွယ်တယ်လှပ လူပြိုနေတယ်ဆိုတာလည်းမကြခင်အိုးမှာပဲတဲ့ရှံစရာယပြိဟုတတိအိုမင်းကြီးကနှိစ္စခံရမဲ့လူပြိုမှုဆိုတာအလကားပဲဘာလို့လူပြိုတာမှန်သမျှအိုခြင်းမှာပဲအဆုံးသတ်တာကိုအလုံးဟာသူကယောဂကင်းခြင်းကလည်းပဲကျမ်းမာခြင်းကလည်းပဲယောဂဖြစ်ခြင်းမှာဆုံးသတ်တယ် နုပြိုခြင်းဟာလည်းအိုမင်းခြင်းမှာပဲဆုံးသက်တယ်အသက်ရှင်ခြင်းဟာလည်းသိဆုံးခြင်းမှာပဲဆုံးသက်တယ်အဆုံးသက်တည်းရပဲဟာမှမကောင်းအဲ့ဒါကြောင့်မို့လို့မကောင်းတဲ့အချီကိုသွားမဲ့နုပြိုမှုတွေကြမ်းမာမှုတွေနော်အသက်စီဝိတတွေတန်ဖိုးမရှိပါဘူးတဲ့တထကာနန္ဒီကာခိတကာရတိကာတနိသနာ ကိမ္မေပုတ်တိဟိတာရဟိရာဇပုတ်တော်သမိပန္နနာအဲ့ဒါလို့ဖြစ်မဲ့အရာတွေမှာကာနန္ဒီဘာများနှစ်သက်စရာရှိလို့လဲကာခိတ်တာဘာများပျော်စရာရှိလို့လဲကာရတိဘယ်အချက်ကနှစ်ချိုက်စရာရှိလို့လဲကာတနေသနာဘာလို့ဖို့ပတ်စံနေရှားနေမှာလဲတနေ့ကျတော့ထားခဲ့ရမှာပဲလေကောဘာဖြစ်လို့ ပတ်စံလေးရှားနေမလဲပင်မခံပြီးတော့ရှားမနေဒါတွေကတနေ့ကြာထားခဲ့ရကိမ့်မေပုတ်တေဟိဒါရိဟိတဲ့တနေ့သေမဲ့သားတွေသမီးတွေဘာလို့ယူမှာတော့တနေ့ကျတော့သေကြမှာပဲကိုလည်းသေမှာပဲသူတို့လည်းသေကြမှာပဲအသေးမဲ့ဟာတွေကိုဘာလို့မွေးနေကြတာတော့ပေါ့သူကရှင်းရှင်းလေးစဉ်းစားပြီးတော့ပြောတာတကယ်လည်းမဟုတ်ဘူးလားဆိုဟုတ်တယ်နော်ဟိုဆရာတော်ကြီးကတရားဟောတယ်လို့ သေသွားတာအဲ့တော့မသားမသေးသေးတဲ့လူတွေကမသားလောင်းတယ်သူပြောတာဟုတ်တယ်နော်မသားလောင်းနေကြီးပဲတဲ့အကုန်လုံးသေပြီးသားကတော့မသားတဲ့ကျန်တဲ့လူတွေကမသားလောင်းတယ်အလုံးဟာမသားလောင်းနေကြီးပဲဖြစ်နေတာဟုတ်ဒါကြောင့်မို့ဘာပြောစရာရှိလို့လဲသူကမသားကိုကမသားလောင်းဒါပဲกว่าတယ်ပဲအဲသေတဲ့စီသွားလို့ရှင်အဲသူကတော့မသားငါမသားလောင်း အဲ့ဒါပဲကွာတယ်အဲ့ဒါကိုရှင်းပြတာရာဇမုတ်တော်သမီးဖဏနာအနောက်ဘက်တွေကသူကလွတ်လာခဲ့ပြီတဲ့ယောဟန်အေတံဧဝံပသနာမိမစ္စုမေနပမစ္စတိအန္တကေနာရိပဏတကာရတိကာထနိသနာသူဟာဒီလိုသိတော့သိချင်းတရားအကြောင်းကျွန်ုပ်ဘယ်တော့မှမမေ့ဘူးတဲ့ နောက်ဆုံးအချိန်သေခြင်းကလွန်မှုနှိမ့်ဆက်လာမဲ့ဆိုရင်လွန်မှုနှိမ့်ဆက်နိုင်တာဖြစ်လို့ကာရတိပြောစရာဆိုတာပဲမှလဲကာရဏိတနာပစ္စနိရှားဝေစုဆောင်နေတာဘာလို့ဖို့လဲဖလာနမိဝပက္ကဏနိစ္စံပတနာတောဖယံဧဝံသာဒနာမစ္ဆနာနိစ္စံမရဏတောဖယံသစ်ပင်တပင်ကိုကြည့်လိုက်အသီးတွေတီးနေတယ်ဟော တဲပင်ကတဲအသီးတွေဝင်းဝင်းဝါဝါနဲ့သီးလာတယ်အဲ့ဒီသီးနေတဲ့တဲအသီးမှဲ့တွေဟာအသီးမှဲ့တွေဟာကျွေကြမဲ့အန္တရာယ်အများရန်ရှိနေတယ်တစ်ပင်မှာအညာလေးမှာသီးနေတဲ့အသီးတွေဟာကျွေဖို့ရအန္တရာယ်ရှိနေတယ်လူဟာလည်းသေမဲ့အန္တရာယ်ရှိနေတယ်လို့ပြောတာနော်နေဆံပတ္တနာတော့ပယံအမြဲကြွေကြဖို့ရအတွက်အန္တရာယ်ရှိနေတယ် ဧဝံဇာတာနမစ္ဆနာနေသံမရဏတော့ပြန်ဒါကြောင့်မို့မွေးဖွားလာတဲ့တရဝရီမှန်သမျှဟာသေဖို့အတွက်အမြဲတမ်းအန္တရာယ်ရှိနေတယ်ဒါလောကကြီးကိုစဉ်းစားခိုင်းတာနော်လူတိုင်းလည်းတက်တစ်ပင်တွေမှာအသီးလေးတွေရှိနေတာအပွင့်လေးတွေရှိနေတာအရွယ်လေးတွေရှိနေသိနေကြတာသို့တော့တဘာဝတရားနဲ့ဆက်ဆက်ကြည့်လိုက်မယ်ဆိုရင်ဒီတိုင်းပဲလေတစ်ပင်ကအရွက်တွေဟာလည်းပဲ လောက်ပဲစိမ့်ဆိုနေနေကြွေးမှာပဲအပွင့်လေးတွေဘလောက်ပဲလှလာကြွေးမှာပဲအသီးတွေဘလောက်ပဲသီးသီးကြွေးမှာပဲနောက်ဆုံးကြွေခြင်းဆိုတဲ့အန္တရာယ်ကို မလွန်မြောက်နိုင်ဘူးလူဆိုတာလဲဖာလိုရာလူကြီးပဲကြီးကြီးပဲလို့ငွေကြေးဒနာပဲချမ်းသာချမ်းသာဘယ်လိုပဲအာနာတွေရှိရှိသိခြင်းဆိုတာတွေ့ကတော့လာမှာပဲလို့သူဆိုလိုတယ်ပေါ့နော် တာယမိကေနာဒိတ်တန်တိပါတော်ထိဋ္ဌဘဟုဇနာတန်ဝေရရစရာလွန်ကောင်းတယ်တဲ့တနေ့တာအချိန်လေးမှာပဲတာယမိကေနာဒိတ်တန်တိတချို့ဟာမနေ့တုန်းကရှိသေးတယ်ညနေကျတော့သိပြီတဲ့မရှိတော့ညနေကျတော့သိသွားပြီလို့ပြောတာပါတော်ဒိဋ္ဌဘဟုဇနာမနေ့ပိုင်းမှာလူတွေအများကြီးတွေ့တယ် လက်တွေမှာကောင်းကောင်းမွန်မွန်ရှိနေတယ်ညနေကျတော့သိသွားပြီတဲ့မရှိဘူးပါတော်ဧကေနာဒိတ်တန်ဒီတာယံဒိဋ္ဌဘောညနေတုန်းကလူတွေအများကြီးတွေ့လိုက်တယ်မနေ့ကျတော့မရှိကြတော့ဘူးတဲ့ဟောအဲခုနတောင်ဖုံးဆက်သေးတယ်အခုသေးတယ်လို့သတင်းကြတယ်ဒါမျိုးတွေလည်းရှိတာပဲเนาะခုနတောင်စကားပြောသေးတယ်အခုသေးတယ်တဲ့ဒီသဘောကိုနေမြင်ညပြောက်ဆိုအဲ့ဒါပဲ မနေ့ကတွေးလိုက်တယ်ညနေကျတော့မရှိတော့ဘူးညနေတွေးလိုက်တယ်နောက်တည့်မနေ့ကျတော့မရှိတော့ဘူးလို့ဖြစ်တယ်ဒါကြောင့်မို့အစ္စေဝကိစ္စအတပံကောစေညာမရဏသူဝေနာဟိနောသင်္ကရန္တေနမဟာသေနိနမစ္ဆုနာလုံးเสียရှိတဲ့အလုပ်ကိုခဏိပဲကြိုးစားအထုတ်ပါလုံးမယ်ဆိုရင်ခဏိပဲလုပ်ပါ ကောစင်ညာမရဏတုဝေလက်ဖြင့်ကမှအသက်ရှိဦးမလားမရှိဘူးလားသိမလားရှင်မလားဘယ်သူမှမသိနိုင်သိလို့သိသွားတဲ့လူကအမတန်ရှားတယ်မသိရနဲ့ဟိုမသိသေးဘူးထင်ပြီးသိသွားတဲ့လူတွေပဲများနေတယ်နော်ဒါကြောင့်ကောစင်ညမရဏတုဝေတုဝေဆိုတာလက်ဖြင့်လက်ဖြင့်ကမှသိမလားရှင်မလားဆိုတာမသိနိုင်ဘူးတဲ့ ဘာကြောင့်မသိနိုင်တာတော့ဆိုနာဟိနောသင်္ကရံဒေနမဟာသေနေနမစ္ဆုနာစိတ္တိဘောပါလက်နဲ့ကရိယာအလွန်များပြားလှတဲ့သေမင်းဆိုတော့သေမင်းရဲ့လက်နဲ့တည်းကအခုကကိုဗစ်တောင်ပေါ်လာတယ်လေဒါသေမင်းလက်နဲ့ပဲသေမင်းရဲ့စိတ္တိတော်တွေပဲရှေးတုန်းကတော့ဘာတော့အဟိဝတ္တရောဂါ နောက်ပလိယောဂဝါလျှောယောဂဘာယနဲ့ယောဂတွေမျိုးစုံပဲအခုကိုဗစ်ဆိုတခါပေါ်လာတယ်အဲ့ဒါတွေကသူ့ရဲ့လက်နဲ့တွေကြီးပဲကောင်းလူအသေးစိရတဲ့လက်နဲ့တွေကြီးပဲနာဟိနောသင်္ကရံတေနမဟာသေနေနမစ္ဆုနာမြာသောစစ်တပ်ရှိတဲ့သေမင်းနဲ့ချိန်ချက်ပြီးတော့ တောင်းဆိုတတ်မှတ်ချက်ဆိုတာမရှိဘူးတဲ့သူနဲ့ဟိုဂရိစကားဆိုလို့လည်းမရဒီနေ့တော့နေပါအောင်ဒီနှစ်တော့ဆိုင်းလိုက်ပါအောင် မသေးပါသေးနဲ့ဦးဒီနှစ်တော့မသေးပါနဲ့ဦးလှုပ်ရှားလေးတွေရှိလို့နောက်ဘယ်နှစ်တော့နေပါရစေဦးသူ့ကိုဗာပေးပါမယ်လို့တဆိုးလဲဆောင်ထိုးတာတို့ခုခံကာဝဲတာတို့ဘာမှလုပ်လို့မရဘူးလေ သူနဲ့ချင်းချက်လို့မရဘူးချင်းဆိုလို့မရတဲ့အရာဖြစ်တယ်ပြန်မေးဆွဲခိုင်းတော့မှပဲနည်းနည်းချင်းလို့ရအောင်ပဲအသေးမင်းကပြန်မေးဆွဲရင်ကတော့ချင်းချက်လို့မရတော့ဘူးနော်သူတို့ဆိုလိုတာပေါ့အဲ့လိုချင်းဆိုလို့မရတာကိုနာဟိနောသင်္ကရန္ဒေနာသူ့ကိုလက်ဆောင်ပန္နာပေးလို့လည်းမရဘူးအေးမရရင်လည်း တိုက်ခိုက်မယ်ဆိုပြီးတော့သူ့ကိုတော်လန်လို့လည်းမရဘူးဟိုယန္နာမထေရဘာပြောတဲ့စကားအတိုင်းပဲအာဂိသံတက်ခိခန္ဓာဝမစ္စုဗျာတိစရတယောနော်ပလာယိဒီမစ္စုဗျာတိစရတယောအာဂိသံတုံပလာယိတုံပလဏ္ဏတိ မီးတောက်ကြီးမီးလျံကြီးတွေဟာမီးပုံကြီးဟာကိုယ်စီမှာလာနေမယ်ဆိုလို့ရှိရင်တဲ့ရင်ဆိုင်လည်းမတိုက်နိုင်ဘူးလွတ်အောင်လည်းမပြေးနိုင်ဘူးလွတ်အောင်လည်းထွက်မပြေးနိုင်ဘူးသူ့ကိုလည်းမတော်လန်နိုင်ဘူးဟောအဲ့ဒါလိုပဲသေမင်းဟာသေမင်းကလွတ်အောင်လည်းထွက်ပြေးလို့မရဘူးကဲထွက်မပြေးဘူးရင်ဆိုင်ခုခံတိုက်ခိုက်မယ်ဆိုရင်လည်းမနိုင်နိုင်ဘူးတဲ့အဲ့ဒါကိုဆိုလိုတာ ဒါကြောင့်မို့လို့မသိခင်လို့ဆရာတခုလောက်ပါလို့လို့ဆိုလိုတယ်ကြိုးစားအထုတ်ပါသောရတဏ္ဍပဋ္ဌင်တိရာသမုတ်တော်သမိပန္နနာနောက်ဆုံးပါပြောလိုက်တယ်ဆိုပစ္စည်းဥစ္စာလူကျင်တာတွေကတော့တခုတည်းမြတွေပါတဲ့ နော်သူများပစ္စည်းကိုယူဖို့ကြိုးစားနေတာတော့တခိုးရမြတွေပါသူကတော့အဲ့ဒီပစ္စည်းဥစ္စာမျိုးမလိုချင်ပါဘူးတဲ့ဒါကြောင့်မို့လို့သူဟာပစ္စည်းဥစ္စာတွေအလုံးအနှောင့်အဖွဲ့တွေကသူကလွတ်မြောက်ပြီးသားဖြစ်နေပါပြီဧဝံရာဇနိဝတ္တတုနာဟရိစေနမထိကောဘီရင်ကြီးကိုတောင်းဆိုလိုက်တယ်ရှင်မင်းကြီးတဲ့နန်းတော်ပြန်မနေပါနဲ့တော့ သို့မဟုတ်ပြန်သွားရင်လည်းမြန်မြန်ပြန်လာခဲ့ပါတော့နာဟံရိစိဏမတ္တိကောကျွန်ုပ်ကတော့ဘယင်းအဖြစ်ကိုလုံးဝမလိုလားပါဘူးလို့နောက်ဆုံးတေမယကုမာရကအခုလိုရှင်းရှင်းကြီးပြောလိုက်တဲ့အခါမှာတေမယကုမာရနဲ့ဟောပြောနေတဲ့တရားစကားတွေကိုနားထောင်ရင်ခမည်းတော်မင်းတရားကြီးရော မေရောသန္တာဒေဝီမိဖုရားယောနောက်ကပါလာတဲ့16000သောမောင်မပရိသတ်တွေရောအမတ်တွေရောအလုံးဟာပါလာတဲ့လူတွေဟာတန်ဝေကရပြီးတော့ရှသိဘဝကူပြောင်းလို့တဲ့စိတ်တွေဖြစ်လာကြတယ်။နော်။အဲ့ဒီမှာဘုရင်ကြီးကအမိတ်ပြန်ပြီးတော့ငါရဲ့သားတော် တေမိယကုမာရထမယသိဝချင်တဲ့ပုဂ္ဂိုလ်တွေဝကြလို့ဆိုပြီးတော့ကြောညာမောင်းခတ်လိုက်တယ်သူကိုယ်တိုင်လည်းယသိဝမဲ့လို့ဆိုပြလိုက်တယ်ရွှေငွေဘဏ္ဍာဘဏ္ဍာရိုက်တွေလည်းတကားဖွင့်ပြီးတော့အလုံးလိုချင်သူယူဆိုပြီးတော့စာတွေချိတ်ဆွဲခိုင်းလိုက်တယ်တဲ့နော်ရွှေပင်လွာတွေယူပြီးတော့တိုင်းနေမှာစိုက်ထူပြီးလူလူတွေသိအောင်ဆွဲခိုင်းလိုက်တယ် အဲ့လိုအလုံးကိုဆွန့်လွတ်လိုက်တယ်ပေါ့နော်မျိုးတော်မျိုးသူမျိုးသားတွေကလည်းပဲဆိုင်ရောင်းဆိုင်ဝယ်လုံးနေတဲ့ပုဂ္ဂိုလ်တွေကလည်းဆိုင်တကားတွေဒီတိုင်းဖွင့်ပစ်ထားတယ်အိမ်တွေကိုလည်းဒီတိုင်းဖွင့်ပစ်ထားတယ်ဖွင့်ပြထားခဲ့ပြီးတော့မြို့ကနေထွက်လာပြီးတော့ဘေးမင်းတရားကြီးစီအားလုံးကရောက်လာကြတယ်ရောက်လာတဲ့အခါဘီအင်ကြီးကသူကလူလူပြိဿနဲ့နဲ့ကွာ ခုနရာဇနိဝတ္တတုဆိုသူရုတ်တရက်တိုင်းပြည်ကိုပြန်သွားပြီးတော့စီမံပြီးတောက်လျှောက်တိုင်းသူပြည်သားတွေနဲ့အတူတကွာဖျားလောင်းတေမိယကုမာရစီကိုပြန်လာခဲ့တာပေါ့နော်ပြန်လာခဲ့ပြီးတော့ရသေးဝတ်ကြတယ်အလုံးရသေးဝတ်တဲ့အခါမှာအမတန်ဥယျအများသည့်အတွက်ကြောင့်အလဲမှာပြိုသမီးတွေအတွက် အဆောင်နေအဆောင်နေတည့်ရမိုးဆောင်နေဆောက်ပြီးတော့ဘေးပတ်ပတ်လဲကမျိုးသားတွေနေဖို့ဆောင်နေဆောက်တယ်။ဒါကြောင့်လို့ဆိုရင်မျိုးသမီးတွေကြောက်တတ်တယ်တော်တယ်မှာ။ဒါကြောင့်မို့မျိုးသမီးတွေကိုအလဲကထားမျိုးသားတွေကဘေးကဝန်းရံပြီးတော့အဲ့ဒါလိုယသိចောင်းဆောင်ပရဝုန်ကြီးကိုဆောက်လုပ်ပြီးတော့ဒီယသိတွေကအလုံးကိုတရားဟောပြီး သမထကျင့်စဉ်တွေကိုအလုံးကိုသင်ကြားပြီးတော့ပေးတယ်အဲ့လိုရသေးဝတ်နေတဲ့အချိန်အတွင်းမှာအိမ်ပြန်ကျင်တဲ့စိတ်တွေတို့မကျေနပ်တဲ့စိတ်တွေတို့ဒါမျိုးတွေတွေးမိလာလို့ရှိရင် တွေးနေတဲ့ပုံကိုမျိုးကြုံလို့ရှိရင်တေမယကုမာရရဲ့တေလေးကအဲ့ဒီပုံကိုရဲ့စိတ်ကိုသိပြီးတော့ချက်ချင်းသူ့နားသွားပြီးတော့တရားချတယ်တရားပြတယ်အဲ့လိုလုပ်တဲ့အခါမှာ အလုံးဟာဆေအားတွေတက်ပြီးတော့အဘိညာဉ်တမဘတ်တွေရကုန်ကြတယ်ပေါ့စံဘိညာဉ်တွေရကြတယ်လို့သူတို့ဆိုတယ်အဲ့လိုကာတိတိုင်းပြည်တပြည်လုံးလောက်နီးနီးတေဘိယကုမာရယသိစီအလုံးရောက်ရှိလာကြရောက်ရှိလာတဲ့အခါကျတော့ပါရဏတိမြို့ကကာတိမင်းဟာတောထွက်ပြီးတော့ယသိဝတ်သွားတယ်လို့ အခြားတိုင်းပြည်တွေမှာသတင်းတွေပြန့်နှံ့သွားတော့ဗာရာဏသီမြို့ပတ်ဝန်းကျင်ကတခြားမြို့တွေကဖယင်းတွေကနေပြီးတော့လာကြတယ်အနိနာမှာရှိတဲ့ခုနှစ်ပြည်တော်ကမင်းတွေကကာတိဘရင်ကချမ်းသာကြွယ်ဝတာကိုဒါကြောင့်မို့ကာတိဘရင်ရဲ့ထိနှံစည်းစိမ်တွေကိုသိပ်ပိုက်ဖို့ဆိုပြီးတော့ ပါရဏသီမြို့ကိုရောက်လာကြတယ်တဲ့ရောက်လာတဲ့အခါကျတော့တန်ဖိုးရှိတဲ့ယရနာတွေရောနတ်ပြတ်သက်ဆောင်းတွေရောပဂရိအနေထားတိုင်းယရနာတိုက်တွေဗန္ဒတိုက်တွေအလုံးဖွင့်ရတာထားပစ်ခဲ့တာနန်းတော်တွေကကြီးနဲ့ဖုတ်ဖုတ်ဘယ်သူမှယူမယ်လို့လည်းမရှိဘူးဒီတိုင်းတန်ဖိုးကြီးမားတဲ့ယရနာပစ္စည်းတွေနဲ့တကားတွေဖွင့်ပစ်ထားခဲ့တော့ ရောက်လာတဲ့ဘရင်တွေကအံ့အံ့တင်ကြတယ်ပေါ့အံ့အံ့တင်တော့အဲ့ဒီမှာကာတိတိုင်းပြည်မှာသင်္ကန်းမိုးတဲ့လူယသိမိုးတဲ့လူဆိုလို့ရှိရင်အယသမားတစုပဲကြံတော့တယ်အယသမားကတော့အယက်ကလေးတများများနဲ့သူကမလိုက်ဘူးရုပ်မှာပဲကြံရင်တယ်အဲ့ဒီအယသမားတဝိုင်းတော့ကြံရင်တယ်အဲ့ဒီလာပြီး ကာသီနန်းတော်ကြီးကိုသိမ့်ပိုက်မဲ့ဖယင်းလေးကအဲ့မှာကြံရစ်တဲ့အဲ့ရသမားတွေကိုမေးတယ်ဘလို့ဘေးရန်ကြုံလို့ဘီရင်ကြီးဟာအခုလို့ပစ္စည်းဥစ္စာတွေစွန့်ခွာပြီးတော့ထွက်သွားတာလေလို့ဆိုဘာဘေးရန်မှမကြုံဘူးတဲ့ဘီရင်မင်းကြီးရဲ့တူရီသောသားတေဗိယကုမာရဟာ16နှစ်လုံးလုံး ဆွမ်းအားနာမကြရအောင်ဆောင်ပြီးတော့တော်တယ်မရောက်ရအောင်ကြိုးစားပြီးသူဟာတော်တယ်မှာယသိရဟန်ပြုတယ်သူကတရားပြသလို့သူတရားကိုသဘောကျပြီးအားလုံးဟာမျက်စိစိတ်တွေကိုစွန့်တိုက်သူပြည်သားတွေကလည်းသူတို့စီးတဲ့ဥစ္စာတွေကိုစွန့်ပြီးတော့အားလုံးယသိဝကြတာဖြစ်တယ်ဘာမှအန္တရာယ်မရှိဘူးဒီတိုင်းယသိဝဖို့စွန့်ခွာသွားကြတာဖြစ်တယ်လို့ဒီလိုကြားတဲ့အခါ အာသူတို့တောင်ပြစ်နိုင်သေးတာငါတို့ကဘာလို့သူတို့ပြစ်ထားရတဲ့ပစ္စည်းတွေယူမှာတော့ဆိုပြီးတော့ငါတို့လည်းပဲတေမယကုမာရရသေးလေးရှိတဲ့စီကိုသွားကြမယ်ဆိုခုနှစ်ပြောင်မင်းနေရလည်းပဲသူတို့ပိုးပါစစ်တပ်တင်နေတကွာတေမယကုမာရသတင်း300တောအုပ်ဘက်ကိုခြစ်တက်သွားကြတယ်အဲ့လိုခြစ်တက်လာတဲ့အခါကျတော့တေမယကုမာရရသေးလေးက ခုနှစ်ပြည်တော်မင်းတွေလာတာကိုတွေ့လို့ကျိုးဆိုတဲ့အနေနဲ့ကောင်းကင်ယံကနေသွားကောင်းကင်ယံနေပြီးတော့တရားဟောတယ်တော့ဇံပင်ကြီးနေရနေတော့ကောင်းကင်ယံနေပြီးတော့တရားဟောတယ်အဲ့ဒီတရားနာရတဲ့အခါခုနှစ်ပြည်တော်မင်းတွေဟာလည်းပဲတေမိယကုမာရယသိထံမှာသူတို့တိုင်းပြည်ပြည်တွေကိုဆွန့်လွတ်ပြီးတော့အလုံးယသိဝတ်လိုက်ကြတယ် သူတို့ပန်းလာတဲ့ဆင်းတွေကလည်းပဲတောထဲမှာပဲတောဆင်ဖြစ်သွားတယ်ဆင်ရိုင်းဖြစ်သွားကြတယ်ရုပ်မပြတ်တော့မပြတ်နိုင်တော့မြင်းတွေကလည်းတောထဲမှာပဲမြင်းရိုင်းဖြစ်သွားကြတယ်တောမြင်းတွေနဲ့ပေါင်းစပ်ကုန်ကြတယ်ယထာတွေကလည်းတောထဲမှာပဲဒီလိုခြစားပြီးတော့ကုန်သွားတယ်ဗန္ဒတိုက်တွေမှာရှိတဲ့အတ္တပြာတွေကလည်းပဲ အလုံးကပါလာတဲ့အတပြာတွေအလုံးရှစ်သိရိရဲ့ကျောင်းထဲမှာဒီလို ဖြန့်ချင်းပြီးတော့အခင်းသဖြင့်အခင်းသဖွယ်ပြုလုပ်ထားကြတယ်။ရတနာပစ္စည်းတွေဘယ်သူမှကောင်းမဲ့လူမရှိဘူး။သဲတွေလိုဖြန့်ကျဲထားကြတယ်။အလုံးဟာသမဘတ်၈ပါးကိုကျင့်ကြံကြိုးကိုအထောက်လို့ဇံပင်ရှင်တွေရကြတယ်။ကောင်းငင်ကိုပြန်နိုင်တဲ့အနေအထားမျိုးတွေရကြတယ် နောက်အသက်ကုန်ဆုံးတဲ့အခါကျတော့အလုံးမြမပြေရောက်သွားကြတယ်တဲ့အဲ့တော်ထဲမှာဘယင်းနေစည်းလာတဲ့ဆင်းနေမြင်းတွေကလည်းရသေးတွေပေါ်မှာကြီးညိုတဲ့စိတ်တဲ့ဟိုခင်မင်နဲ့တိရစ္ဆာန်အနေနဲ့လည်းတိရစ္ဆာန်ကလည်းလူကိုခင်မင်တာရှိတယ်လေအဲ့ဒီလူတွေပေါ်မှာခင်မင်နဲ့စိတ်ဓာတ်နဲ့ရသေးတွေပေါ်မှာခင်မင်နဲ့စိတ်ဓာတ်ကြောင့်သူတို့သိတဲ့အခါလဲနတ်ပြည်6ထပ်ရောက်ကြတယ်လို့ပြောတယ် နော်အပြည့်6ဓာတ်ရောက်ကြတယ်တဲ့အဲ့တော့အခုလို့လောကကြီးတစ်ခုလုံးမြို့လုံးကျွတ်ရွာလုံးကျွတ်ဆိုရလို့အကျွတ်တရားရပြီးတော့တော်တဲ့ရောက်သွားတဲ့ဆလန်းမျိုးက6ခုရှိတယ်တရားမျိုးဒီတေမိယဇက်ကိုမူကပက္ခဇက်လို့ခေါ်တယ်မူကပက္ခဆိုတာဆွမ်းအားနာမကြပါ ဆွမ်းအားနာမကြလို့ဆိုလို့လေပေါ့အဲ့တော့မူကပက္ခပဏိတလို့ခေါ်တယ်ဒီတေမိယဇက်လို့မခေါ်ဘဲနဲ့မူကပက္ခဇက်လို့သုံးတယ်အဲ့တော့ဒီတေမိယကုမာရယသိကိုလည်းမူကပက္ခပဏိတလို့ဆွမ်းအားနာမကြပညာရှင်ယသိဆိုပြီးတော့စာထဲမှာအဲ့ဒါလို့မှတ်တမ်းထားတယ်နောက်နေမိမင်းတို့ဆိုရလဲဒီတိုင်းပဲသူနိတ္တ သူနိတတို့နေမီတို့ကုဋ္ဌလာတို့ဟဋ္ဌိပါလာတို့ဒီလိုပဲဖျားလောက်နေရတောထွက်ပြီးတော့နယ်လုံးကျွတ်မြို့လုံးကျွတ်ရွာလုံးကျွတ်ဆိုတာလို့အကျွတ်တရားရပြီးတောထဲမှာပဲယသိယဟန်ဘုရားနဲ့ဘဝကိုဆုံးသက်သွားကြတယ်စက်တွေရှိတယ်ပေါ့အားလုံး60ရှိတယ်ဆရာကြီး6ဦးဆိုပြီးတော့အဲ့ဒီဆရာကြီး6ဦးဟာ ကာမရာဂကင်းကြတယ်ကင်းတယ်ဆိုတာအနာဂံအနေနဲ့ကာမရာဂကင်းတာမဟုတ်ဘူးစံပင်ရှင်ရထားတဲ့အနေနဲ့ကာမရာဂစိတ်တွေမရှိကြဘူးစံပင်ရှင်နေနဲ့ပျော်မွေ့ပြီးတော့တောထဲမှာပဲတရားဓမ္မကျင့်ကြံကြုတ်ကိုအထောက်သွားကြတယ်ဆရာကြီး6ဦးလို့ပြောတယ်။ဟောအဲဆရာကြီး6ဦးထဲမှာဒီအရကတို့သူနိတတို့နေမိတို့ကုဋ္ဌလာတို့ သောတိပါလာတို့ခုမူကပက္ခတို့အဲ့ဒီဆရာကြီး6ဦးရဲ့မှတ်တမ်းကိုအင်္ဂုတ္တရနိကေတုတ်တန်တစ်ခုမှာမှတ်သားထားတာရှိတယ်ပေါ့အဲ့တော့ဘုရားလောင်းတွေဟာတောထွက်ပြီးအခုလိုအများရဲ့အကျိုးကိုဆောင်ရွက်လို့မြို့လုံးကျွရွာလုံးကျွဟာအကျွတ်တရားရသွားကြတာလည်းရှိတယ်ပေါ့အဲ့ဒီ6ခုတည်းကဘူကပက္ခ ပဏိတဆိုတဲ့ပိဋကပုံမြောင်များစွာတို့ရဲ့ခေါင်းဆောင်ဆရာကြီးဖြစ်တော်ထဲမှာတရားဓမ္မကျင့်ကြံကြုတ်ကိုအထုတ်လို့ဇာမင်းကြီးတွေရပြီးတော့သိတဲ့အခါမှာပြမပြရောက်သွားတယ်တဲ့ဒီဇလန်းကို ပြန်ပြီးတော့မှတ်တမ်းတင်တဲ့အခါမှာတေမယကုမာရကို အကြံဉာဏ်ပေးတဲ့ထိကျက်ဆောင်နတ်သမီးဆိုတာက ဥပ္ပလဝဏရဲ့အလောင်းဖြစ်တယ်တဲ့သူနန္ဒယထာရင်းကတော့ရှင်သာရိပုတ္တရာအလောင်းဖြစ်တယ်ဒီသုတ္တရဏမင်းကြီးတို့မေရောမာယာတို့ကအခုဒီဘဝမှာကာတိမင်းနဲ့စန္ဒဒေဝီမိဖုရားတို့ပဲဖြစ်တယ်အမေဖေတွေပဲဖြစ်တယ်ကျန်တာတွေကမြတ်စွာဘုရားရဲ့ပြိဿတ်တွေဖြစ်ပြီးမူကပက္ခပဏိတဆိုတဲ့ ခေါင်းဆောင်ယသိဆရာကြီးကတော့မြတ်စွာဘုရားရဲ့အလောင်းပဲဖြစ်တယ်လို့ဒီလိုဇတ်တော်ကိုပေါင်းပြထားအဲ့တော့ဒီလို950ဇတ်တွေမှာအတိတ်ဘဝအကြောင်းအရာတကယ်ဖြစ်ဖြစ်တာတွေကိုပြန်ပြီးတော့ဟောတော့တတိထားဖို့ရာတော့ဘာလဲလို့ဆိုရင်တစ်ဖက်ကကြည့်မယ်ဆိုလို့ရှိရင်ဘယ်ဘဝကနေဘယ်ဘဝဖြစ်တဲ့ဆိုတော့မြဲနေသလို့ ထင်ကြရတယ်ပေါ့ဒီဘဝကတည်သွားပြီနောက်ဘဝကိုဘာကသွားတာလဲဝိညာဉ်ကောင်ကသွားတာလားသုံးဖို့တစ်ခုသွားတာလားဆိုတာအဲ့ဒါကိုမရှင်းနိုင်လို့ရှိရင်ဘုရားဘာသာတွေကတတ္တရဝါဒီဖြစ်သွားနိုင်နော်တတ္တရဝါဒီဖြစ်သွားနိုင်တမာအပြည့်ကြည့်မယ်ဆိုရင်ဖြစ်စဉ်တစ်ခုအနေနဲ့ကတော့ဆက်နေတာမှန်တယ်ဖြစ်စဉ်အနေနဲ့ဆက်တယ်သို့တော့ မဆက်ဆက်ဘူးဆိုတာဝိပဿနာဉာဏ်နဲ့ကြည့်မယ်ဆိုလို့ရှိရင်တော့အပြတ်အပြတ်သွားတာဖြစ်သည့်အတွက်ကြောင့် line နေနဲ့တော့ရှိတယ် online တော့ဖြစ်နေတယ်ဒါပေမဲ့လို့အပြတ်အပြတ်သွားတာဖြစ်တယ်ပေါ့တခါတည်းဆက်နေတာမဟုတ်ဘူးဆက်နေတာမဟုတ်သည့်အတွက်ကြောင့်မြဲတယ်ဆိုတဲ့အရာမရှိဘူးဒီကသွားတယ်ဆိုတဲ့အရာမရှိဘူးသို့တော့အကြောင်းအကျိုးအနေနဲ့ဆက်တယ်လို့ဒီလိုပဲသဘောပေါက်အောင်အဲ့ဒါလို့သဘောမပေါက်လို့ရှိရင် သရဝဆိုတဲ့အယူဆအတ္တဆိုတဲ့အယူဆရှိလိုက်တာနဲ့တပြိုင်နက်တသရဒိဋ္ဌိဥစေရဒိဋ္ဌိတွေရောက်သွားနိုင်တယ်ပေါ့နော်ဒါကြောင့်မို့ဘုရားရဲ့တရားတော်ဟာအလွန်လေးနက်တယ်တခြားဘာသာတွေမှာဆိုတော့အတ္တကိုရှိတယ်ဆိုတာကိုယူဆထားသည့်အတွက်ကြောင့်အဲ့ဒီအတ္တလေးကဟိုဝိုရာရေရာကောင်းတာဆိုတာအလုပ်တွေလုပ်တယ်ခံစားရရှိသူပဲခံစားတယ်ကံတရားတွေကိုပြုလုပ်တယ် ကံတရားတွေရဲ့အကျိုးသူကပဲခံစားတယ်လို့ဒီလိုဟိန္ဒူဝါဒတို့ဘာတို့မှကြတာဒီတိုင်းပဲဆိုထားတာအတ္တတွေကလောက်တယ်ဘုရားရဲ့တရားတော့ကြတော့အတ္တမရှိဘူးဘာရှိတာတော့ယုံနဲ့နာမဲ့ရှိတယ်အဲယုံနဲ့နာမှာလည်းပဲအကြောင်းနဲ့အကျိုးသဘာဝတရားတက်တက်ပဲဖြစ်တယ်ငါဆိုတာမရှိဘူးငါဟာဆိုတာမရှိဘူးလို့ဒီလိုဆွလို့တယ်ပေါ့ဒါမရှိဘဲနဲ့ဘာဖြစ်လို့ဒီလိုဖြစ်တာတော့ဆိုအကြောင်းအကျိုးအနေနဲ့ပဲဖြစ်တာ အကြောင်းကျိုးအနေနဲ့သာဆက်ဆံမှုရှိတယ်တကယ်ဒါတစ်ခုကနေသွားတာမဟုတ်ဘူးလို့စကားပြောတဲ့အတန်တွေကိုကြည့်လိုက်လို့ရှင်ပထမစထွက်တဲ့အတန်ဟာအခုချိန်မှာမရှိတော့ဘူးเนาะနောက်ထွက်တဲ့အတန်တွေကနောက်အတန်တွေသာဖြစ်တယ်အဲ့တော့ပထမအတန်ကပယ်ရောက်သွားတာတော့သူပဲပြန်ဝင်လာသလားဆိုအဲ့ဒါလိုလည်းမဟုတ်เนาะအတန်ထွက်ပြီးပျောက်သွားတာမှန်သမျှအမြဲတမ်းပျောက်သွားတာပဲပြီးတော့ နောက်ထပ်ဖြစ်တာကအတ္တဖြစ်တယ်အဟောင်းကဘယ်တော့မှပြန်မလာသင်္ခါရတရားဆိုတာအမြဲတမ်းအတ္တပဲဖြစ်တယ်မဖြစ်ဘူးတဲ့သင်္ခါရပဲဖြစ်တယ်ဖြစ်ပြီးသားသင်္ခါရကဘယ်တော့မှပြန်မဖြစ်ဘူးပျောက်သွားတဲ့အရာ ပြန်လာတာမဟုတ်ဘူးဆိုတာကိုဝိပဿနာဉာဏ်နဲ့မှသိချာသိနိုင်တယ်အဲဒီဝိပဿနာဉာဏ်မသိသေးလို့ရှိရင်တတ္တဝါရဘက်ကိုလဲသွားနိုင်တယ်ပေါ့နော်အခုလည်းကြည့်မယ်ဆိုရင်ဘုရားဘက်ကပဏိတဟာဖျားဖြစ်လာတယ် ဟိုတုန်းကတော့တေမိယကုမာရလို့ခေါ်တယ်အခုဖျားဖြစ်လာတယ်အတေမိယကုမာရကဖျားဖြစ်လာတယ်ဆိုတော့မြဲလို့ပေါ်လို့ဒီလိုထင်ကောင်းထင်စရာရှိတယ်သို့တော့အကြောင်းအကျိုးအနေနဲ့တော့ဆက်တယ်လို့ပြောရမှာနော်အကြောင်းအကျိုးဆက်တယ်လို့သဘောပေါက်ပြီးတော့ဘယ်လိုမဆက်တာတော့လို့ဆိုလို့ရှင်တန်ကျိုးလေးကိုကြည်လိုက်တန်ကျိုးကြည်လိုက်လို့ရှင်တန်ကျိုးမှာခွင်းလေးတွေခွင်းလေးတွေဆက်တာလေခွင်းလေးတွေဆက်တာလားဆို ပထမကွင်းသည်ဒုတိယကွင်းနဲ့သာဆက်တာတတိယကွင်းထိမရောက်ဘူးတခြားကြိတ်လိုက်လို့ရှင်နော်ပထမကွင်းကဒုတိယကွင်းနဲ့ဆက်တယ်ဒုတိယကွင်းကတတိယကွင်းနဲ့ဆက်တယ်အဲကြတဲ့မှာကြည့်လိုက်ရင်တော့တစ်ဆက်တည်းပဲဒါပေမဲ့ပထမကွင်းကဒုတိယကွင်းရောက်သွားတယ်တတိယကွင်းကိုမရောက်တော့ဘူးအဲ့ဒါလိုပဲဒီယုံနာတရားတွေဟာ အခုဖြစ်ပြီးအခုပြတ်သွားတာတွေဖြစ်တယ်အခုဖြစ်အခုပြတ်သွားတော့လည်းပဲသူဟာစွမ်းအင်ဆိုတာကြံ့ရစ်တယ်ပေါ့အရှိန်ဆိုတာကြံ့ရစ်တယ်ပေါ့အဲ့ဒီအရှိန်ကအကောင့်ထဲမဟုတ်ဘူးအဲ့ဒီအရှိန်အနေနဲ့ကြံ့ရစ်ပြီးတဲ့အခါကျတော့အရှိန်အဝုံကြောင့်မို့လို့အကြောင်းနဲ့အကျိုးဖြစ်ပြီးတော့တေမယကုမာရဘဝကရှုဒိဏန်လေးဟာ တရားဓမ္မကျင့်ကြံပြီးတော့ပြီးသွားတယ်ဒါပေမဲ့အဲ့ဒီတော့က energy တွေဟာကောရမဘုရားလက်ထက်ရောက်တဲ့အခါမှာအမြင့်ဆုံးအဆင့်ကိုဖြစ်လာတယ်အဲ့ဒီလိုတော့ဆက်ဆက်မှုတော့ရှိတယ်ပေါ့ဆက်ဆက်မှုရှိတယ်ဩမူလရန်ပညာသင်ထားတဲ့ပုဂ္ဂိုလ်ဟာအလယ်တန်းကို နားလည်နိုင်တဲ့အဆင့်ရှိတယ်အလယ်တန်းသင်ထားတဲ့ပုဂ္ဂိုလ်ဟာလည်းပဲအထက်တန်းကိုနားလည်နိုင်တဲ့အဆင့်ရှိတယ် သို့တော့မူလရန်စာတွေသူရလားဆိုမရတော့မရပဲနားလည်နိုင်တဲ့ဆိုအဲ့တတိရသွားတယ်အကြီးချင်းဆိုတာမျိုးကရေရတွေ့ရတဲ့ဟာတော့မဟုတ်အကောင်ထဲမဟုတ်အဲကြောင့်မို့ယုံတဲ့နာမည်ရှိတယ်ထိုယုံနံသည် ပြက်ပြီးသွားရင်နောက်ထပ်ပြန်မလာဘူးအကြောင်းအနေနဲ့နောက်ထပ်အသစ်ပဲဖြစ်တယ်အများအားအသစ်အသစ်ဖြစ်ပြီးတော့ပျက်စီးသွားတာဖြစ်လို့သူ့လို့ပြောလို့မရတော့ဘူးသူ့လို့ပြောမရသလိုတခြားလူလည်းပြောလို့မရဘူး အဲ့ဒါကြောင့်နာသသောနာသအင်ညောဆိုတာနဲ့ရှင်းပြတာပေါ့နော်နာသသောနာသအင်ညော သူလည်းမဟုတ်ဘူးတခြားသူလည်းမဟုတ်တခြားသူမဟုတ်ဘူးဆိုတာ तू ကမရှိတော့တခြားသူလည်းမဟုတ်ဘူးလို့ဆိုတာ तू နဲ့ပတ်သက်နေလို့တခြားသူဆိုရင်အသစ်ဖြစ်လာတာလည်းမဟုတ်နော်အဟောင်းနဲ့ဆက်ဆက်နေလို့အသစ်ဖြစ်လာတာတော့မဟုတ်ဒါကြောင့်မို့နာသသောနာသအင်ညော neither he nor others ဖြစ်လာတာ သူလည်းမဟုတ်ဘူးတခြားလူလည်းမဟုတ်ဘူးလို့ဆိုအဲဒါပေမဲ့ negative နဲ့ပြောတာအဲ့တော့နားလည်ဖို့တော့နည်းနည်းခက်တယ်ခေါင်းကိုကုတ်ပြီးတော့ကြာကြာစဉ်းစားရင်တော့နားလည်ကောင်းလဲလာတယ်ဆက်ဆက်မှုတော့ရှိတယ်သို့တော့ဟို totally သူမဟုတ်ဘူးလို့ဆိုလို့လည်းပေါ့နော်တဘောတော့ဆက်ဆက်မှုတော့ရှိတယ်တကယ်ကို तू မဟုတ် तू तू तू လားလို့ဆိုတော့ तू လည်းမဟုတ် ဒါဖြင့်သူမိုးရင်တခြားလူလားတခြားလူလည်းမဟုတ်ဘူး double negative နဲ့ညှင်းဆုပ်ထားပြီးမှအဖြေထုတ်လို့ရတဲ့ဟာမျိုးဖြစ်တယ်ဒါကြောင့်ဒီကနေ့မူခဘက်ကစက်တေမယကုမာရဘယင်မလုံးချင်သူ တေမယကုမာရဇလံဟောကြားလို့ပြီးဆုံးပါပြီတရားချက်ခင်သူတော်စင်ပြိဿအပေါင်းတို့မြတ်ဗုဒ္ဓရဲ့တရားတော်များဟာအလွန်ပဲလေးနှစ်လလို့ ဝမှာလည်းပဲဒီတရားတော်တွေရဲ့အနေထားဟာလူတွေရဲ့စိတ်ကိုလူညပြောပြောင်းစေပြီးတော့စိတ်ကောင်းနှလုံးကောင်းကိုဖော်ဆောင်ပေးနိုင်တဲ့တရားတော်တွေဖြစ်လို့ဒီတရားတော်တွေအတိုင်းတို့တွေလိုက်နာ ကျင့်သုံးကြရမှာဖြစ်တယ်လို့ကိုစီကိုစီတတိထားပြီးကြိုးစားအထောက်နိုင်ကြပါစေကုန်သတည်းသာဓုသာဓု Hallelujah.